ဗုဒ္ဓဘာသာအခြေခံတရားတော်မှာနံပါတ်3အနေအားဖြင့်ဗုဒ္ဓဘာသာဝင်တဦးမှာအဆင့်ဘယ်နှဆင့်ရှိသလဲဗုဒ္ဓဘာသာဝင်မှာအဆင့်ဘယ်နှဆင့်ရှိသလဲဆိုတဲ့အမေးလေးကိုအဆင့်3ဆင့်ခွဲပြီးတော့ပြထားတယ်အဆင့်3ဆင့်မှာ မူလတန်းအစဉ်ဗုဒ္ဓဘာသာအလယ်တန်းအစဉ်ဗုဒ္ဓဘာသာအထက်တန်းအစဉ်ဗုဒ္ဓဘာသာလို့အစဉ်ဘယ်နှစဉ်လဲ30စဉ်အဲ့ဒါလေးကိုမှတ်တမ်းလေးတင်ထားတယ်မနေ့ကဘုန်းကြီးချပေးထားပြီးပြီတစ်ခေါက်ပြန်ဆိုအောင်နော်အောက်တံမူလဗုဒ္ဓဘာသာကံကိုယ်ပိုင်ရှိမြင်သည့်ပေရှာကံကို အလေထင်လင်းမြင်ရှင်းလက္ခဏာအထက်တန်းလေးကန်းမြင်သစ္စာဆုလိုက်ပါအောက်တန်းမူလဗုဒ္ဓဘာသာကံကိုယ်ပိုင်ရှိမြင်သည့် လက္ခဏာအထက်တန်းလေးကန်းမြင်သစ္စာဗုဒ္ဓဘာသာဝင်တယောက်မှာအခြေခံနေအားဖြင့်ပြည့်စုံရမှာတွေကိုဘုန်းကြီးစိုးစောပိုင်းကဟောခဲ့ပြီဗုဒ္ဓဘာသာဝင်တယောက်မှာအခြေခံပြည့်စုံရမယ်ကျင့်ဝတ်တရားဘယ်နှပါးတယ်လဲ၃ပါးဒါလေးတွေမမင်းနဲ့ဒါတွေကဗုဒ္ဓဘာသာတရားမှာပြည့်စုံရမှာကိုဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေမှာ ဘာသာတရားလိုက်စားတဲ့နေရာမှာတိတ်ကိုအားနည်းနေတယ်ခြားခြားဘာသာဝင်တွေဟာငယ်ရွယ်စဉ်ကလေးဘဝတွေကမိမိရဲ့ဘာသာတရားကိုတပတ်တစ်ကြိမ်ဘုရားကျောင်းတက်ရတပတ်တစ်ကြိမ်ဘုရားကျောင်းတက်ရခရစ်ယာန်ဆိုရင်လည်းခရစ်ယာန်အစ္စလာမ်ဘာသာဝင်ဆိုရင်လည်းအစ္စလာမ်ဘာသာဝင်တပတ်တစ်ရက်ဟာကလေးလူကြီးမတက်မနေတက်ကြတယ် ုန်းကြီးတို့ဗုဒ္ဓဘာသာဝင် ဖြစ်တဲ့ပုဂ္ဂိုလ်များမှာတော့ဖြင့်တပတ်မှာတည်င်းနေ့ပုဗ္ဗုတ်နေ့ဆိုပြီးတော့သတ်မှတ်ထားတယ်ဘုရားကြောင့်တပုဒါပေမဲ့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်များမှာလူကြီးလည်းမတက်နိုင်ဘူးကလေးလည်းမတက်နိုင်ဘူးအဲဒီတော့ဘာသာရေးလုပ်တဲ့နေရာမှာအင်မတန်ကို အားနည်းနေတဲ့ဘာသာရေးအားနည်းနေတဲ့အခါကလည်းကြတော့အခြားခြားဘာသာဝင်တွေနဲ့တွေ့တဲ့အခါမှာဘုရားဗုဒ္ဓဘာသာဝင်တွေကဘာပြောလို့ဘာဖြေလို့ဘာဖြေရမှမသိဘူး ဗုဒ္ဓဘာသာပါလို့တာ ပြောတယ်ဗုဒ္ဓဘာသာဆိုရင်ဘယ်လိုအခြေခံကျင့်ဝတ်တွေနဲ့ကျင့်နေရတာလဲဗုဒ္ဓဘာသာဝင်တယောက်မှဘယ်လိုကျင့်နေကျင့်ရတာလဲဘယ်လိုအခြေခံကျင့်တရားတွေရှိတယ်လဲမေးလေဘာမှမဖြစ်နိုင်မိဘကဗုဒ္ဓဘာသာမို့သာသမီလည်းဘာဖြစ်နေတာလဲဗုဒ္ဓဘာသာအဲတော့မိဘကဗုဒ္ဓဘာသာဝင်ဖြစ်လို့သာသာသမီကဗုဒ္ဓဘာသာပါလို့ဖြစ်နေတာ တကယ်တမ်းကျတော့ဘာသာရေးနဲ့စပ်ပြီးတော့ဖြေဖို့ရအင်မတန်ခက်ခဲနေတယ်ဒါကြောင့်ခုမိမိတို့ဗုဒ္ဓဘာသာဝင်တယောက်မှာအခြေခံပြည့်စုံရမယ်ကျင့်ဝတ်တရားဟာဒီတရားတွေရှိပါတယ်ဒါဟာဗုဒ္ဓဘာသာဝင်တိုင်းမှာဒီအခြေခံကျင့်ဝတ်တရားနဲ့ပြည့်စုံရပါမယ်ဆိုတာကိုရင်းရင်းဝုံဝုံဖြေရတယ်အဲ့တော့အခြေခံပြည့်စုံရမယ်ကျင့်ဝတ်တရားဟာနံပါတ်1တရဏဂုံဘာဖြစ်လဲနံပါတ်2ကနံပါတ်3က အသက်မွေးမှုစင်ကြယ်ရမယ်ဒါရင်းရင်းဝဝပြောဘုရားဘာသာတရားမှာတရဏဂုံတရားမယ်ဘုရားတရားတန်ခါယရဏသုံးပါးရဲ့ဂုံကိုယုံကြည်ပြီးတော့အားကိုးရဟူ၍ယုံကြည်စိတ်ကရဒါဘုရားဘာသာဝင်တရားမှာဒါဒီလိုစိတ်ကရမယ်အငြင်းမပြတ်ငါးပါးသီလမြဲရမယ်သူသက်တချင်းရှောင်ရမယ်သူဥစ္စာခိုးခြင်းရှောင်ရမယ်သူတန်းအိမ်ရာမှားခြင်းရှောင်ရမယ်မဟုတ်မမှန်တဲ့စကားတွေပြောဆိုခြင်းမှာရှောင်ရမယ်မူရင်မင်းလျော့စေတတ်တဲ့ရဲ့သေးစားတောက်စားခြင်းမှာရှောင်ရမယ် ကျွန်တော်တို့ဗုဒ္ဓဘာသာဝင်တရားဟာအဲ့ဒီ၅ပါးသီလမြင်းနေရမယ်ဒါတွေရှောင်ကျင်ရမယ်အသက်မွေးမှုစင်ကြယ်ရမယ်သူ့အသက်တချင်းမှာအဲအသက်မွေးမှုစင်ကြယ်ရမယ်ဆိုတဲ့နေရာမှာလည်းပဲရောင်းဝယ်ပေါက်ကားတဲ့နေရာမှာလူတွေသိစေနိုင်တဲ့လက်နဲ့တွေအစိတ်တွေနောက်ပြီးတော့ကြက်ငှက်ဝက်စတဲ့တရဝါတွေရောင်းချခြင်းမှာရှောင်ကျင်ရမယ်နောက်လူတွေကုန်ကူးခြင်းမှာလူတွေရောင်းချခြင်းမှာ ရှောင်ကျင်ရမယ်အရက်သေးစားတွေရောင်းချခြင်းမှာရှောင်ကျင်ရမယ်အဲဒီလိုအသက်မွေးမှုလည်းပဲစင်စင်ကြဲကြဲနဲ့မိမိတို့တမန်အာစီဝါကောင်းရောင်ကောင်းဝယ်လုပ်ကိုင်းစားရမယ်ဒါဗုဒ္ဓဘာသာဝင်တယောက်မှာအခြေခံပြည့်စုံထားရမယ်ကျင့်ဝတ်ကဘယ်နှပါးတဲ့လဲ၃ပါးဒါလေးမှတ်ထားတော့အဲလိုအခြေခံကျင့်ဝတ်ပြည့်စုံပြီးတော့အဲဒီဗုဒ္ဓဘာသာဝင်မှာအဆင့်အနေအချင်း30ခွဲပြတယ် ဒါဘုန်းကြီးတို့အတန်းကျောင်းနေမှာလည်းပဲသူ့အဆင့်သူ့အတန်းနဲ့သူရှိတယ်လို့ပေါ့လူတွေမှာလည်းပဲသူ့အဆင့်သူ့အတန်းလေးတွေနဲ့ရှိတယ်လို့ပေါ့အခုဘာသာမှာလည်းပဲအဆင့်လေးတွေကအဆင့်နှုသေးတဲ့ပုံကိုရှိတယ်အလယ်လက်ပုံကိုရှိတယ်အရင်စားအမြတ်စားပုံကိုရောမရှိပေဘူးလားဗျာအေးဒါကြောင့်မို့အနှုစားပုံကိုအနေအားဖြင့်မူလတန်ဗုဒ္ဓဘာသာဒီတော့မူလတန်ဗုဒ္ဓဘာသာတယောက်ဟာဘာတွေပြည့်စုံရမှာလဲဆိုရင်ကံကံဤကျိုးကိုယုံကြည်မှုဆိုတဲ့ ကမ္မတက္ကတာတမ္မာဒိဋ္ဌိဉာဏ်ကံကံအကျိုးကိုယုံကြည်တဲ့ဉာဏ်ပေါ့ဗျာကောင်းတာပြုရင် ကောင်းတဲ့ကံဒီကောင်းတဲ့ကံကကောင်းကျိုးတွေပေးလိမ့်မယ်လို့ယုံကြည်တာ မကောင်းတာပြုရင် မကောင်းတဲ့ကံအဲ့ဒီမကောင်းတဲ့ကံတွေကမိမိတို့ကိုမကောင်းကျိုးတွေပေးလိမ့်မယ်လို့ယုံကြည်တာကို ကမ္မတက္ကတာတမ္မာဒိဋ္ဌိဉာဏ်လို့ခေါ်တယ်။ဘာညာခေါ်လဲ။ အေးအဲ့ဒီညာဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်ဤမှာပြည့်စုံရမလားမပြည့်စုံရဘူးလားအေးအဲ့လိုပြည့်စုံရအဲ့ဒီကံကံအကျိုးကိုယုံကြည်တဲ့ဉာဏ်လေးနဲ့ပြည့်စုံရင်အဲ့ဒီပုဂ္ဂိုလ်ဟာဘာအစဉ်တန်းဗုဒ္ဓဘာသာလဲအေးမူလတန်းအစဉ်ဗုဒ္ဓဘာသာကဲမိမိတို့ဟာအဲ့ဒီအစဉ်လောက်ရောပြည့်စုံသလားမပြည့်စုံဘူးလားဆိုတာကိုယ့်ဟာကိုယ်ပဲဝေဖန်သုံးသပ်ပြီးတော့ဆုံးဖြတ်ချက်ချလို့ရောမရဘူးလား ကိုယ့်ဟာကိုယ်ဆုံးဖြတ်ချက်ချလေဘုန်းကြီးတို့ဆုံးဖြတ်ချက်ချဖို့မလိုဒါဟာကိုယ်ဟာဗုဒ္ဓဘာသာတယောက်ပါလို့အမိခံထားရင်ငါဒီအဆင့်အတန်းလောက်တော့ဟာမှရှိသလားငါကောင်းတာပြုရင်ကောင်းတဲ့ကုသိုလ်ကံဒီကံကကောင်းကျိုးရမယ်ဆိုတာငါယုံကြည်သလားမယုံကြည်ဘူးလားကိုယ့်ဟာကိုယ်ပြန်ပြီးတော့သုံးသပ်ကြည့်မကောင်းမှုတွေပြုနေတဲ့ပုဂ္ဂိုလ်မကောင်းကျိုးတွေပေးလိမ့်မယ်အဲ့ဒီအကုသိုလ်ကံတွေကမကောင်းကျိုးတွေဒီကောင်ဒီပုဂ္ဂိုလ်ပြန်ပေးလိမ့်မယ်ဆိုတာမိမိယုံကြည်မှုရှိသလားမရှိဘူးလားကိုယ့်ဟာကိုယ်ဝေဖန်သုံးသပ်ကြည့် အဲ့လိုဝေဖန်သုံးသပ်လို့ကံကံဤအကျိုးကိုယုံကြည်တဲ့ဉာဏ်မိမိမှာ ရှိတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဗုဒ္ဓဘာသာပါ သို့တော့သူ့ရဲ့အဆင့်ကဘာအဆင့်တန်းလဲအေးမူလတန်းအဆင့်လောက်ပဲရှိသေးတယ်အဲ့ဒီအဆင့်ကနေပြီးတော့မိမိတို့အလေတန်းအဆင့်ကိုတက်အလေတန်းအဆင့်တက်တဲ့အခါကလည်းကြတော့ဘုန်းကြီးတို့ယောဂီများအလေတန်းအဆင့်တက်ပြီဆိုတဲ့အခါကျတော့မြင်ရှင်လက္ခဏာတွေအလေထင်လင်းမြင်ရှင်လက္ခဏာအဲ့တော့ အလဲချင်းနဲ့မြင်ရှင်းလက္ခဏာဆိုတော့အဆင့်ကနည်းနည်းမြင့်သွားပြီဘုန်းကြီးတို့ယောဂီများအဆင့်ကနည်းနည်းမြင့်သွားပြီဆိုတော့ဒီကံကံဤကျိုးကိုယုံကြည်မှုဆိုတဲ့ကမ္မတက္ကတာသမာဓိဋ္ဌိဉာဏ်လေးနဲ့တော့မရတော့သူကြတော့ဗာဉာဏ်နေပါလာလေဆိုတော့ဝိပဿနာသမာဓိဋ္ဌိဉာဏ်ဗာဉာဏ်နေလေဝိပဿနာသမာဓိဋ္ဌိဉာဏ်ဆိုတာက အမှန်သိတာလားအမှားသိတာလား အမှန်မြင်တာလားအမှားမြင်တာလားအမှန်မြင်တဲ့ဉာဏ်ကို ဝိပဿနာတမာဒိဋ္ဌိဉာဏ်အခုဘုန်းကြီးတို့ယောဂီများတရားခွင်မှာဝင်ပြီးတော့အခုမဟာသတိပဋ္ဌာန်ဝိပဿနာတရားတွေအားထုတ်နေပြီလေအားထုတ်နေတဲ့ခါကြီးကကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ဥပနိဒေယအတိုင်းရှုမှတ်တဲ့ခါကာလမှာဝမ်းပိုင်းနဲ့ချက်တိုင်တစ်ဝိုက်ကိုစိတ်ဆိုင်ပြီးတော့ဘုန်းကြီးတို့ ဝမ်းမိုက်ကလေးတပြေချင်းတွန်းကန်တောင့်တင်းလာတဲ့လှုပ်ရှားရွေရှားနေတဲ့သဘောလေးကိုမရှုရဘူးလားလှုပ်ရှားနေတဲ့သဘောလေးတွေဟာဓာတ်နဲ့ပြောမယ်ဆိုရင်ဘာဓာတ်လဲဝါယောဓာတ်ဘာဓာတ်ပါလိမ့်မယ်ဝါယောဓာတ်တရွေချင်းတရွေချင်းတင်းပြီးကမ်းလာတဲ့သဘောဟာဝါယောဓာတ်တရွေချင်းတရွေချင်းရွေ့ရွေ့ပြီးရော့ကျသွားတဲ့သဘောလေးဟာလည်းပဲဘာဓာတ်ပါလိမ့်မယ်ဝါယောဓာတ်ဒါကြောင့်မို့ဝါယောဓာတ်ရဲ့သဘာဝလေးကကျေးဇူးရှင်ဆရာတော်ဘုရားကြီးက ထောက်ကန်တောင့်တင်းလျှော့ခြင်းတမည်တဲ့ထောက်ကန်နေတဲ့သဘောဝါယောဓာတ်အခုဘုန်းကြီးတို့ယောဂီများထိုင်နေတယ်ဆိုတာခါနေရာကနေပြီးတော့ထောက်ကန်နေတဲ့သဘောလေးတကယ်လို့သာလေဓာတ်မရှိတော့လို့လေပြတ်သွားရင်အဲ့ဒီပုဂ္ဂိုလ်ထိုင်လို့ရသေးလားမရတော့ဘူးဒီမှာထောက်ကန်နေတဲ့သဘောလေးတေချာတတိထားတေချာကြည့်နိုင်မှသိတယ်တောင့်တင်းတဲ့တောင့်တင်းနေတဲ့သဘောဟာလည်းပဲဗာတတ်ပါလိမ့်မယ်ဝါယောဓာတ်ပဲ တွန်းကန်နေတဲ့သဘောဟာလည်းပဲဗာတတ်ပါလိမ့်မလဲဝါယောဓာတ်ပဲထောက်ကန်တောင့်တင်လျှော့ခြင်းတမီတဲ့တရွေချင်းတရွေချင်းရော့ရော့ရော့ရော့ရော့ရော့သွားတဲ့သဘောဟာလည်းပဲဗာတတ်ပါလိမ့်မလဲဝါယောဓာတ်ပဲဒါကြောင့်မို့ထောက်ကန်တောင့်တင်လျှော့ခြင်းတမီရင်းရိုင်လှုပ်ရှားရွေ့သွားတတ်သည်တဲ့ရင်းနေတဲ့သဘောရိုင်းနေတဲ့သဘောလှုပ်နေတဲ့သဘောရွေ့နေတဲ့သဘောဒါလေးတွေကဗာတတ်တွေပါလိမ့်မယ်ဝါယောဓာတ်ပဲဒီတိုင်းဆိုရင်ငြိမ့်နေတာလေ တိရွက်ကလေးကြည့်လိုက်ပါလားလေလေးတိုက်လိုက်ရင်ဘာဖြစ်သွားလဲလှုပ်သွားတယ်အဲ့ဒါဝါယောဓာတ်ရဲ့သဘောလေးတွေဟိုခန္ဓာကိုယ်ကြီးမှာဒီလိုထောက်ကန်နေတာဒီလိုထိုင်နေတာဒီလိုရက်နေတာဒီလိုသွားနေတာဘာဓာတ်ရဲ့သဘောတွေလဲဝါယောဓာတ်ရဲ့သဘောတွေအဲ့ဒါလေးကိုဘုန်းကြီးတို့ခုတရားရှုမှတ်တဲ့အခါမှာအဲ့ဒီသဘာဝလေးကိုမြင်အောင်ရှုခိုင်းတာဒါလေးဆိုကြည့်လိုက်ထောက်ကန်တောင်းတင်းလျော့ခြင်းတမီထောက်ကန်တောင်းတင်း ကျိန်ရိုင်လှုပ်ရှား၍သွားတတ်သည်ဒုလိုရာဘက်တွန်းလျက်ဆောင်သည်ဝါယောဒတိမမြတ်ယောဂီထောက်ကံတောင်းတင်းလျော့ခြင်းတမည် ရိမ့်ရိုင်လှုပ်ရှား၍သွားတတ်သည်သူလိုရာဘက်တွန်းလျက်ဆောင်သည်ဝါယောဓာတိမှမြတ်ယောဂီကဲဒီတော့ဘုန်းကြီးတို့အခုယောဂီများရှုနေတာကဝမ်းပိုက်နေရာစိတ်ဆိုင်ပြီးတော့တွန်းကန်နေတဲ့သဘောလေးမရှုရဘူးလား ပေါင်းတယ်ဆိုတာယော့သွားတာလားတွန်းကန်နေတာလားယော့နေတာလားတောင့်တင်းနေတာလားတောင့်တင်းနေတဲ့သဘောလေးဟာဓာတ်နဲ့ပြောရင်ဘာဓာတ်လဲဩယော့ယော့သွားတဲ့သဘောလေးဟာရွေ့ရွေ့သွားတဲ့သဘောလေးကရောဘာဓာတ်လဲဝါယောဓာတ်အဲ့တော့ယောဂီပုဂ္ဂိုလ်ဟာဒီဖောင်းအာယုပိန်အာယုလေးရှုနေတယ်ပထမစပြီးရှုမှရှုစကတော့ဝမ်းဘက်ကလေးဖောင်းလာရင်ဝမ်းဘက်ကြီးဖောင်းလာတယ်သိနေတယ်ဘက်ကြီးဖောင်းနေပိန်သွားရင်လည်းဝမ်းဘက်ကြီးကပိန်သွားတယ်သိနေ ။ဒါဆိုတဲ့ပုံမှန်တရားကြီးထင်းနေတယ်။နောက်သေးသေးချာချာအဲ့ဒီဖောင်းအာယုံပိန်အာယုံပေါ်မှာရှုစိတ်ကလေးကြာကြာလေးစွန့်စွန့်မြဲမြဲလေးရှုကြည့်ပါလား။အဲ့ဒီပေါ်မှာမှတ်စိတ်လေးမြဲသွားပြီဆိုတဲ့ကောဝမ်းလိုက်ဆိုတဲ့တရားမထင်တော့ဘူး။သူ့ရဲ့ဉာဏ်ထဲမှာဘာပဲထင်နေလဲဆိုရင်တရွေချင်းတင်းပြီးတောင့်လာတဲ့သဘောတွေ့ရတယ်။တင်းတောင့်နေတဲ့သဘောဟာဘာတတ်လဲ။ဝါယောတတ်။ပိန်သွားတဲ့အခါမှာလေတရွေချင်းတရွေချင်းရွေပြီးရော့ကျသွားတဲ့သဘောမတွေ့ရဘူးလား။အဲ့ဒါဘာတတ်လဲ။ ကဲအဲ့ဒီဝါယောဓာတ်လေးသိတာအမှန်သိတာလားအမှားသိတာလားအမှန်သိတာမို့တမ္မာဒိဋ္ဌိလားမိစ္ဆာဒိဋ္ဌိလားကဲဒါကိုဝိပဿနာတမ္မာဒိဋ္ဌိဉာဏ်လို့ခေါ်တယ်အဲ့ဒီဉာဏ်လေးဖြစ်သွားပြီဆိုရင်အဲ့ဒီလို အမှန်လေးသိသွားပြီဆိုရင်ဒါတမ္မာဒိဋ္ဌိဉာဏ်ပဲနော်အဲ့ဒီလိုလေးကိုယောဂီပုဂ္ဂိုလ်ကတရားလေးစူးစိုက်ပြီးရှုနေတဲ့အခါကာလကြတော့တိတက်တိတက်တမာရီအာကောင်းလေးတိတက်တိတက်ပို့ပို့ပြီးတော့ဉာဏ်လေးတွေကမသိနိုင်ပေဘူးလားဗျာ။ ဒီတဲ့ဒီတဲ့ပို့ပြီးတော့ဒီယုံနဲ့နာနဲ့ကွဲပြီးတော့သိတာမဟုတ်ဘူးအဲ့ဒီယုံနာနေရဲ့ပေါ်ပြီးတော့ပျောက်သွားတဲ့သဘော ဖြစ်ပြီးတော့ပြက်သွားတဲ့သဘောလေးတွေရော မတွေ့ရပြီဘူးလားဗျာဒီအဲ့ဒီလိုဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်မြဲတာတွေ့တာလားမမြဲတာတွေ့တာလားအဲ့ဒါကိုပါဠိလို အနိစ္စပါဠိလိုပါလေအနိစ္စတဲ့မြန်မာလိုပြန်ရင်မမြဲတဲ့သဘောမြန်မာလိုပြန်ရင် အခုခေတ်ပြောပြောမယ်ဆိုရင် ဖြစ်ပြဲအခုခေတ်ပြောပြောရင်ဘာပါလိမ့်မလဲအေးဖောင်းမှုလေးရဲ့ဘာကိုမြင်နေရတယ်ဖြစ်ပြက်ကိုမြင်နေရပိန်မှုလေးရဲ့ဘာကိုမြင်နေတယ်ဖြစ်ပြီးပြက်နေတဲ့သဘောလေးကိုမြင်နေရတယ်အဲ့လိုမြင်နေပြီဆိုရင် အမှန်မြင်လားအမှားမြင်လားအမှန်ဒီလားအမှားဒီလားတမ္မာဒိဋ္ဌိခေါ်မလားမိစ္ဆာဒိဋ္ဌိခေါ်မလားဟေးအဲ့ဒီလိုလက္ခဏာတွေထင်လာတာ အဲ့လိုလက္ခဏာလေးတွေထင်လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်အလေတံဗုဒ္ဓဘာသာဘာဗုဒ္ဓဘာသာလဲအေးကောင်းတာပြုရင်ကောင်းတဲ့ကံကောင်းတဲ့အကျိုးရမယ်မကောင်းတာပြုရင် မကောင်းတဲ့ကံမကောင်းကျိုးရမယ်ဆိုတဲ့အဲ့ဒီဉာဏ်ထက်အဆင့်နှိမ့်သွားသလားမြင့်တက်လာပြီလားမြင့်တက်လာပြီဝိပဿနာဉာဏ်အဲ့လိုဝိပဿနာဉာဏ်လေးတွေဖြစ်အောင်အခုယောဂီပုဂ္ဂိုလ်များ အဆင့်ကလေးတွေတက်လာဖို့အတွက်အခုတရားရိပ်တာတရားခွင်မှာဝင်ပြီးတော့အခုရှုနေကြပြီစပြီးတော့အာထုခါစမှာရှုစမှာတော့ဖြင့်ဖောင်းအာယုပင်အာယုလေးကိုပဲမနှဲမိအောင်ကြိုးစားပြီးတော့မရှုရပါဘူးလားစိတ်တွေက ခန္ဓာမှာနေသလားစိတ်တွေက အပြင်မှာထွက်နေသလားစိတ်တွေကအပြင်မှာထွက်ဒါကြောင့်မို့မြတ်စွာဘုရားဒီစိတ်လေးကိုမြောင်းနဲ့တူတဲ့ဘာနဲ့တူလဲမြောင်းဆိုတဲ့တရားဟာတေချာလေးထိုင်ကြည့်နေ ငြိမ်ငြိမ်လေးနေသလားဆော့နေသလားသူကြည့်နေရင်ကြာရင်ခေါင်းတွေတောင်မမူးဝေဘူးလားဒါကြောင့်မို့ဒီကလေးနဲ့နော်မြောင်မူးလဲလေးဆိုတာပြောတာပေါ့သိဆော့ရင်မြောင်မူးလဲလေးလို့ပြောကြတယ်ဘာလို့လို့မြောင်မူးလဲလေးလို့ပြောတာလဲဆိုရင်မြောက်လို့ပဲတခါတည်းအငြိမ်းကောင်မနေလို့အဲအဲ့ဒီမြောက်အငြိမ်မနေသလိုဘုန်းကြီးတို့ယောဂီများရဲ့စိတ်ပုထုဇဉ်တို့ရဲ့စိတ်ကလည်းငြိမ်သလားမငြိမ်ဘူးလားအခုအိမ်ပြန်ရောက်သွားတယ်။ဒေါနေကြကြတော့တငယ်ချင်းစီရောက်သွားပြန်။ လောကီကြကြတော့ရိတ်တာပြန်ရောက်လာပြန်ရိတ်တာပြန်ရောက်တာတော့ခန္ဓာကိုယ်ရောက်တာမဟုတ်ဘူးအဆောင်ရောက်နေတာတော့အဆောင်မှရောက်နေတယ်အဆောင်မှပြန်ရောက်တော့တော်လေးကြကြဝိနည်းရောက်သွားတာဒီစိတ်ကလေးကငြိမ်နေသလားမငြိမ်ဘူးလားထင်းရတာလွယ်သလားခဲရင်သလားအင်မတန်ခဲရင်တယ်ဒါကြောင့်မို့ဒီဝိပဿနာတရားကတော့ဖြင့်ဘုန်းကြီးတို့ဒီမှာဒါနကောင်းမှုပြုယုံနေလေပဲဒီစိတ်ကလေးထိန်လို့မရဘူး သီလလေးလောက်စောင့်တည်ရုံနဲ့လည်းဒီစိတ်ကလေးထိလို့မရဒီစိတ်ကလေးကိုငြိမ်အောင်ထိမ့်မယ်ဆိုရင်ဘာဝနာတရားကိုပွားရတယ်တဲ့ဘာကိုပွားရတာလဲဒါခုယောဂီပုဂ္ဂိုလ်များဟာဝိပဿနာဆိုတဲ့မဟာတတိပဋ္ဌာန်ဘာဝနာတရားပွားနေတာအခုဒီစိတ်ကလေးကိုထိန်းနေတာဘာကိုထိန်းနေတာလဲဒီစိတ်ကလေးကိုဟိုသွားဒီသွားမသွားအောင် ထိုင်ရင်းနဲ့ဖောင်းအာယုံပိန်အာယုံလေးပေးပြီးတော့ထိန်းနေတယ် ကလေးတယောက်ကိုလက်ကဆော့နေရင်အဲ့ဒီလက်မဆော့အောင်လက်ထဲကိုဒါလေးဒါလေးလုံနေဆိုပြီးအလုပ်လေးတစ်ခုခိုင်းထားရင်ဒီကလေးလက်ဆော့လို့ရသေးရဲ့လားဒီအဲ့ဒီလိုပဲယောဂီတို့ရဲ့စိတ်ကဆော့လုံးလို့မဆော့အောင်ဒါလေးရှုမှတ်နေဆိုပြီးထင်ခိုင်းတာထိုင်ပြီးရှုမှတ်ရင်ဖောင်းနေပိန်နေဖောင်းနေပိန်နေအဲ့ဒီပုံမှာယောဂီရဲ့စိတ်ကလေးကိုတည်တည်ချာချာရိုးရိုးသေးသေးတတိဆိုင်ပြီးရှုနေရင်ဒီစိတ်ကလေးအပြင်ထွက်လို့ရသေးရဲ့လား မရတော့ဘူးဒီစိတ်ကလေးကိုဒီဖောင်းအာယုံပင်အာယုံလေးနဲ့ထိန်းတာဈဉ္ဉံလျှောက်ပြီဆိုရင်လည်းပဲဒီစိတ်ကဟိုရောက်ဒီရောက်ဟိုလွင့်ဒီလွင့်လွင့်မှာဆိုလို့ညာလန်းရင်ညာလန်းတယ်ဘယ်ချိန်လန်းလိုက်ရင်ဘယ်လန်းတယ်အဲ့တော့ညာလန်းဘယ်လန်းတယ်အဲ့ဒီပုံမှာတွားနေတဲ့အမူအရာလေးပုံမှာအာယုံဆိုင်ပြီးတော့ဘယ်မှစိတ်တွေမတွားအောင်ထိန်းခိုင်းထားတာအဲ့လိုထိန်းခိုင်းထားတာကိုယောဂီပုဂ္ဂိုလ်ကလည်းပဲတကယ်ဆရာသမားညွန်ပြတဲ့အတိုင်းရိတ်တာရဲ့စည်းကမ်းအတိုင်းငါရိုးရိုးသေးသေးလိုက်နာပြီးတော့ ဒီတိုင်းပဲငြိမ်အောင်ဒီတိုင်းပဲကြိုးစားပြီးတော့ရှုပွားမယ်ဆိုပြီးတော့ကြိုးကြိုးစားစားရှုပွားလို့ရှိရင်ရှုမှတ်တဲ့အာယုံဖြစ်တဲ့ထိုင်ရှုမှတ်ရင်ဖောင်းအာယုံပင်အာယုံလေးပေါ်မှာစိတ်လေးမြဲလာဈဉ္ညာလျှောက်ရှုမှတ်ရင်ဈဉ္ညာအာယုံလေးပေါ်မှာစိတ်ကလေးမြဲလာအဲလိုစိတ်ကလေးမြဲလာပြီဆိုရင်ရှုမှတ်တိုင်းရှုမှတ်တိုင်းဟာအဲဒီမှာမှတ်သိစရာအာယုံလေးနဲ့မှတ်သိတဲ့စိတ်ကလေးနှမျိုးတည်းပဲရှိတယ်မှတ်သိစရာ အာယုံလေးကတတ္တ မှတ်သိနေတဲ့စိတ်ကလေးကတတ်တတ်နှမျိုးတွေ့လာလိမ့်မယ်နော်ဘယ်နှမျိုးတွေ့လာမလဲတကယ်လို့ဉာဏ်မဖြစ်သေးရင်တော့တမျိုးတည်းပဲတွေ့တယ်ဥမာအပြင်ဖောင်းတယ်ဆိုရင် ဖောင်းတာလည်းငါပဲဖောင်းနေတာငါးပိုက်ကြီးကဖောင်းနေတာ ဖောင်းတယ်လို့သိတာလည်းငါပဲဖောင်းတာလည်းငါပဲလို့ငါတခုတည်းပဲဖြစ်အခုသေးသေးချာချာရှုစိတ်ကဒီဖောင်းတဲ့အာယုပိန်တဲ့အာယုပေါ်မှာကြာကြာလေးမြဲလာပြီဆိုတဲ့ခါကျတော့သူ့ဟာသူ ဖောင်းနေမှုလေးကတတ်တတ် ဖောင်းတယ်လို့သိနေတဲ့သိစိတ်ကလေးကတတ္တဘယ်နှခုတွေ့ရလဲဖောင်းတာကတတ္တဖောင်းတာလေးကိုသိနေတဲ့စိတ်ကလေးကတတ္တနှစ်ခုဖြစ်သွားပြီစောစောကတော့ဖောင်းတာလည်းငါပဲသိတာလည်းငါပဲလို့ထင်နေတယ်အခုငါဆိုတာလည်းမရှိတော့ဖောင်းနေတဲ့သဘောလေးကဝါယောဓာသူ့ရဲ့တွန်းကန်နေတဲ့သဘောလေးဟောသိနေတာက စိတ်ကလေးကသိနေတယ်အဲ့တော့စိတ်ကလေးကနံဟိုကဖောင်းနေတဲ့ဝါယောဓာတ်လေးကယော အဲ့တော့ဖောင်းတယ်လို့ရှုမှတ်လိုက်တဲ့အခါမှာဘာနဲ့ဘာကိုတွေ့ရတယ်။ရုပ်နဲ့နာမ်ကိုတွေ့ရ။ပိန်တယ်လို့ရှုမှတ်လိုက်တဲ့အခါမှာလည်းဘာနဲ့ဘာကိုတွေ့ရတယ်။ဟေးဟိုကဖောင်းတာလေးကရုပ်သိနေတာလေးကနာမ်ပိန်သွားတာလေးကရုပ်သိနေတာလေးကနာမ်ဟောဖောင်းတယ်ဆိုရင်လည်းရုပ်နဲ့နာမ်ပိန်တယ်ဆိုရင်လည်းဘာနဲ့ဘာကိုတွေ့ရတယ်။ဟေးရုပ်နဲ့နာမ်ကိုတွေ့ရတယ်။အဲ့လိုရုပ်နာမ်ကိုသိနေပြီဆိုရင် အမှန်သီလားအမှားသီလား။တရားသိတာလားမတရားသိတာလား သင်ဟာသိပြီအဲ့ဒါနာနဲ့ယုတ်ကိုပိုင်းခြားသိတဲ့ဉာဏ်တဲ့ဘာနဲ့ဘာကိုပိုင်းခြားသိတဲ့ဉာဏ်လဲအေးနာနဲ့ယုတ်ကိုပိုင်းခြားသိတဲ့ဉာဏ်နောက်အဲ့ဒီတဲ့တမာရီအားကောင်းလာတဲ့အခါကျတော့ယောဂီရဲ့ဉာဏ်ထဲမှာစိုးစိုးကသိတာကဟိုကမတ်စရာ ဖောင်းတာလေးရဲ့ဒီကဖောင်းတယ်လို့မှတ်သိစိတ်လေးရဲ့နှစ်ခုဟိုကမတ်စရာ ပိန်တာလေးရဲ့ပိန်တယ်လို့မှတ်သိနေတာလေးရဲ့နှစ်ခုနှစ်ခုတွေ့နေပြီအဲ့ဒါလေးကိုရှုနေရင် ရှုနေရင်နဲ့ ဩမှတ်စရာ ဖောင်းမှုလေးရှိလို့ဒါမှတ်သိမှုဆိုရဲစိတ်လေးဖြစ်ရတယ်။ဟိုကဖောင်းတဲ့အာယုံလေးဒါမရှိရင်ငါဖောင်းတယ်လို့မှတ်သိစိတ်လေးမရှိပါပဲလား။မှတ်စရာအာယုံဖောင်းမှုလေးကအကြောင်းမှတ်သိနေတဲ့မှတ်သိစိတ်လေးကဘာပါလိမ့်မလဲအကျိုးအဲ့ဒီမှာအကြောင်းနဲ့အကျိုးသာလာပြန်တယ်။မှတ်စရာအာယုံအကြောင်းလေးဒါမရှိရင်မှတ်သိစိတ်လေးဖြစ်နိုင်ပါမလားဗျာ။လုံးဝမဖြစ်နိုင်ဘူး။သူမှမပေါ်ဘဲနဲ့ဘာအကျိုးမှမဖြစ်နိုင်ဘူး မှတ်စရာအာယုံအကြောင်းတရားလေးရှိလို့မှတ်သိမှုဆိုတဲ့အကျိုးတရားလေးဖြစ်ရတယ်။အဲဒီတော့ထိုင်တဲ့အခါမှာဆိုရင်လည်းပဲထိုင်ခြင်းနဲ့စိတ်နှံအကြောင်းလေးကြောင့်ထိုင်မှုဆိုတဲ့ရုပ်အကျိုးလေးဖြစ်ရတယ်။သွားတဲ့အခါကျတော့လည်းပဲသွားခြင်းနဲ့စိတ်နှံအကြောင်းလေးကြောင့်သွားမှုဆိုတဲ့ရုပ်အကျိုးလေးဖြစ်ရတယ်။စားတဲ့အခါကျတော့လည်းစားခြင်းနဲ့စိတ်နှံအကြောင်းလေးကြောင့်စားမှုဆိုတဲ့ရုပ်အကျိုးအိတ်တဲ့ခါမှလည်းဒီအတိုင်းပဲရေချိုးတဲ့ခါမှလည်းဒီအတိုင်းပဲအဝတ်စားဝတ်တဲ့ခါမှလည်းဒီအတိုင်းပဲ သူ့အကြောင်းကြောင့်သူ့အကျိုးဖြစ်ရတာဆိုတော့အကြောင်းနဲ့အကျိုးအကြောင်းနဲ့အကျိုးဆက်ဆက်ဖြစ်နေတဲ့သဘောလေးတွေယောဂီရဲ့ဉာဏ်ထဲမှာမတွေ့ရပေဘူးလားကဲအကြောင်းကင်းပြီးတော့အကျိုးဆိုတာရော ဖြစ်နိုင်ရဲ့လားဘာမှမပေါ်ဘဲနဲ့ဖောင်းတာလည်းမပေါ်ပိန်တာလည်းမပေါ်ဘဲနဲ့ယောဂီကဖောင်းတယ်ပိန်တယ်လို့ရှုမှတ်လို့ရပါမလားဖောင်းတာလေးပေါ်လာလို့ဘာလို့မှတ်တယ်ဖောင်းတယ်မှတ်ပိန်တာလေးပေါ်လာလို့ကဲဖောင်းတာလေးကအကြောင်းဖောင်းတယ်လို့မှတ်တာလေးကအကျိုး ပိန်လာတာလေးကအကြောင်းပိန်တယ်လို့မှတ်တာလေးကအကျိုးအဲ့တော့သူ့အကြောင်းကြောင့်သူ့အကျိုးဖြစ်နေတယ်အဲ့လိုအကြောင်းနဲ့အကျိုးအကြောင်းနဲ့အကျိုးတခါတရံယုတ်ကအကြောင်းနာကအကျိုးတခါတရံနာကအကြောင်းယုတ်ကအကျိုးအဲ့လိုအကြောင်းယုတ်နံအကျိုးယုတ်နံနေဆက်ဆက်ဖြစ်နေတဲ့သဘောလေးကိုသိနေတာကိုအကြောင်းအကျိုးသိတဲ့ဉာဏ်ပါဠိလိုပြောရင်ပစ္စယပဋိက္ခဉာဏ်တဲ့ဘာဉာဏ်ပါလိမ့်မလဲဗျာဉာဏ်လေးနှစ်ဉာဏ်ဖြစ်လာဘယ်နှဉာဏ်ဖြစ်လာပြီလဲ အဲ့ဒီနှစ်ညာလောက်ကောင်းကောင်းဖြစ်ရင်အဲ့ဒီယောဂီဟာသုလသောတာပန်မယ်။ဘာသောတာပန်လဲ။သုလသောတာပန်။အခုဘုန်းကြီးတို့ယောဂီများတဲ့မှာမပြောတတ်လို့မပြောတတ်ဘဲနဲ့နေလို့သိတော့သိနေတာတွေတချို့ရှိတယ်။ပြန်ပြီးတော့ကိုသိတာလေးတိုင်းမပြောတတ်လို့သာဒီညာလေးလောက်ကတော့ဖြင့်၃လေးရဲ့အတွင်းနဲ့ရနိုင်တယ်။ဘယ်နှရဲ့အတွင်းနဲ့ရနိုင်လဲ။၃လေးရဲ့အတွင်းလေးရနိုင်တယ်၊၅ရဲ့၇ရဲ့အတွင်းလေးရနိုင်တယ်။ဒီညာလေးနှစ်ညာလောက်ကတော့လေ။ အဲ့လောက်ကိုရနိုင်တေချာအခုဘုန်းကြီးတို့ယောဂီများတကယ်မဖြစ်သေးရင်အခုဘုန်းကြီးတရားဝဲပြီးတဲ့အခါတေချာရှုမှတ်ကြည့်လိုက်တေတေချာချာရှုမှတ်ကြည့်ဟိုကဖောင်းတာလေးရေဒီကဖောင်းတယ်လို့သိတာလေးရေဟိုကရော့ကြပိန်ကြသွားတာလေးရေပိန်တယ်လို့သိတာလေးရေနှစ်ခုကွဲပြီးသိနေပြီဆိုရင် နာနဲ့ရုပ်ကိုသိသွားပြီဈဉ္ညာလျှောက်တဲ့အခါမှာလည်းဒီတိုင်းပဲဟိုကညာလန်းတာလေးရေဒီကလန်းတယ်လို့မှတ်တဲ့မှတ်စိတ်ကလေးရေဘယ်ချိန်လန်းလိုက်တာလေးရေလန်းတယ်လို့မှတ်တဲ့မှတ်စိတ်ကလေးရေနှစ်ခုကွဲသွားရင်နာနဲ့ရုပ်ကိုကွဲသိတာ ဘာနဲ့ဘာကိုကွဲသေးတာလဲအေးအဲ့ဒီမှာတည်တည်ချာချာဈဉ္ညာလျှောက်ရင်းလည်းပဲနာယုတ်ကွဲပြီးတော့မသိနိုင်ဘူးလားထိုင်ပြီးရှုမှတ်ရင်ဖောင်းအာယုတ်ပင်အာယုတ်လေးရှုမှတ်ရင်လည်းနာယုတ်ကွဲပြီးမသိနိုင်ဘူးလားအဲ့ဒီလိုပဲအခုဒီမှာအကြောင်းနဲ့ကြိုးလဲဒီတိုင်းပဲဈဉ္ညာလျှောက်နေတဲ့အခါတည်ချာရှုကြည့်တည်ချာရှုကြည့်ဘုရားညာချေလှမ်းလိုက်တာနဲ့ညာလှမ်းတယ်ရှုဩလှမ်းလိုက်တာလေးကဘုန်းကြီးတို့ဒီမှာရုပ်အကြောင်းလေး နန်းတယ်လို့ရှုမှတ်လိုက်တာလေးကအကျိုးနန်းအကျိုးလေးအဲ့ဒီလိုပေါ့ထာယာကထားလိုက်တယ်ဆိုရင်လေထားခြင်းနဲ့စိတ်လေးကပထမဖြစ်ဘာကစဖြစ်တယ်ထားခြင်းနဲ့စိတ်နံကအကြောင်းသူ့အကြောင်းကြောင့်ထားမှုဆိုတဲ့ရုပ်အကျိုးကြီးဖြစ်ရပြန်တယ်ထားရပြန်တယ်အဲထားပြီးပြန်တော့လည်းပဲသွားခြင်းနဲ့စိတ်လေးကမဖြစ်ပေဘူးလားသွားခြင်းနဲ့စိတ်ကနံလေးကအကြောင်းဟောသွားနေမှုလေးကရုပ်အကျိုးအကြောင်းနဲ့အကျိုးအကြောင်းနဲ့အကျိုးဆက်ဆက်ဖြစ်နေတာမတွေ့ရဘူးလား အဲ့ဒါလေးကိုအခုဘုန်းကြီးတို့ဒီမှာတရားပွဲပြီးရင်ကိုယ့်ဟာကိုရှုမှတ်ကြည့်တာရှုမှတ်ကြည့်လို့အဲ့ဒီသဘောလေးတွေအဲ့ဒီဉာဏ်လေးတွေမိမိရဲ့တန်တန်မှာထင်းလာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာသုလသောတာပန်ပဲဘာသောတာပန်လဲသုလသောတာပန်လောက်ဖြစ်ပြီဆိုရင်ဒုတိယဘဝမှာအပယ်လေးပါလွတ်ပြီဒုတိယဘဝမှာဘာလွတ်ပြီလဲငရဲလည်းမကြောက်ရောက်နိုင်တော့ဘူးတရိษံလည်းမဖြစ်နိုင်တော့ဘူးပိတ္တာလည်းမဖြစ်နိုင်တော့ဘူးအတုတကယ်လည်းမဖြစ်နိုင်တော့ ငရဲတိရစ္ဆာန်ပြိတ္တာအတုရကေဆိုတဲ့အပယ်၄ပါးကအဲ့ဒီပုဂ္ဂိုလ်ဒီညာလေးနှစ်ညာလောက်ရအောင်အားထုတ်သွားရင်အပယ်၄ပါးမလွတ်ပေဘူးလားဟေးအပယ်၄ပါးကလွတ်သွားပြီဒါကြောင့်ဟိမိနာပဏ္ဏညာနေနာသမ္မနာကတောဝိပတ္တကောဗုဒ္ဓသာသနိလတ္တတတော်လတ္တပဋိထောနိယတဂတိကောသုလသောတပန္နောနာမဟောတိဣမိနာပဏ္ဏညာနေနာဤနံနဲ့ယုတ်ကိုပိုင်းခြားသိတဲ့ညာ အကြောင်းနဲ့အကျိုးကိုပိုင်းခြားသိတဲ့ဉာဏ်နှစ်ပါးနှင့်သမ္မနာကတောပြည့်စုံသောဝိပဿကောဝိပဿနာရှု၍နေသောသူသည်ဘုရားသာသနေမြတ်စွာဘုရားရှင်ဤသာသနာတော်မြတ်ကြီးအတွင်၌လဒ္ဒတာသောရအပ်သောတက်တာရရှိသည်ဖြစ်၍လဒ္ဒပတိထောရအပ်ပြီးသောထောက်ရာတရားအာကိုရာရှိသည်ဖြစ်၍နိယတဂတိကိုကိမ့်သည် မြဲသောသူဂတိရှိသော ဇူလာသောတပန်နောနာမဇူလာသောတပန်မြည်သည်ဟောတိစင်စင်မသွေးဖြစ်ပါပေတော့တည်းေမတန်လေးတင်လိုက်ယုတ်နံနှဝကြောင်းကျိုးမြတိကစုသောတာယုတ်နံနှဝ ကြောင်းကျိုးမြတ်တိကသုသောတံဆိုကြည်လိုက်ယုံနဲ့နံအကြောင်းနဲ့အကျိုးဒါလေးနှစ်ခုသိပြီဆိုရင်ဗန္တောတဗာနဲ့လေ ရှူလသောတာပန်သောတာပန်အကြီးစားလားအငယ်စားလားရှူလဆိုတာအငယ်မဟာဆိုတာအကြီးမဟာသောတာပန်ဆိုတာရှိသေးတယ်ဉာဏ်နေ36ပါးလုံးပြည့်စုံသွားပြီဆိုရင်မဟာသောတာပန်အခုဒီဉာဏ်လေး2ပါးလောက်ပြည့်စုံသွားရင်ဗာသောတာပန်လေဒီအဲ့ဒီသုလသောတာပန်ဖြစ်ပြီဆိုရင်သူကတိဘဝသို့ရောက်ပြီအပေ၄ပါးကမလွတ်ပေဘူးလားဆိုလိုက်ကတိမြဲရပေမကြ မိဟဝိတုမာဂတိမြေယပေမကြမိဟဝိတုမာဆိုလိုက် ဒီအဲ့ဒီလိုအကြောင်းနဲ့အကျိုးဆက်ဆက်ဖြစ်နေတဲ့ပဋိစ္စသမုပ္ပါသဘောလေးကိုကောင်းကောင်းဉာဏ်သက်ဝင်သွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာပစ္စယပရိက္ခဉာဏ်တဏှိပြောရင်အကြောင်းနဲ့အကျိုးသိတဲ့ဉာဏ်ဒီတဲ့ပို့ပြီးတော့တမာရီတရားတွေအာကောင်ထက်သန်လာတဲ့အခါကျတော့ယောဂီရဲ့ဉာဏ်ထဲမှာရှုမှတ်တိုင်းရှုမှတ်တိုင်းမှတ်စရာအာယုံတွေရဲ့မမြဲတဲ့သဘောတွေသိလာမမြဲတဲ့သဘောအသစ်အဟောင်းပြောင်းလဲပြီးတော့ဖြစ်ပြနေတဲ့သဘော အဟောင်းပြက်သွားလိုက်အသစ်ဖြစ်ပေါ်လာလိုက်အဟောင်းပြက်သွားလိုက်အသစ်ဖြစ်ပေါ်လာလိုက်စဉ်းစားကြည့်လေဖောင်းတာပိန်တာလေးရှုနေတယ်ဖောင်းတယ်လို့ရှုမှလိုက်ဖောင်းတာလေးပြက်သွားလိုက်နောက်တစ်ခါအသစ်ပိန်မှုလေးဖြစ်ပေါ်လာပြန်တယ်ပိန်တယ်လို့ရှုမှလိုက်အင်းနဲ့အဲ့ဒီပိန်တာလေးပြက်သွားလိုက်နောက်တစ်ခါဗာလေးဖြစ်လာတယ်ဖောင်းမှုလေးအသစ်ဖြစ်ပေါ်လာပြန်တယ်အဲ့ဒီလိုအဟောင်းပြက်သွားလိုက်အသစ်ဖြစ်လာလိုက်အဟောင်းပြက်သွားလိုက်အသစ်ဖြစ်လာလိုက်နဲ့အဲ့လိုအသစ်အဟောင်းပြောင်းလဲပြီးတော့ဖြစ်ပြနေမှုသဘောလေးတွေညာထဲမှာမတွေ့ရဘူးလား အဲလိုအသေးဟောင်းပြောင်းလဲဖြစ်ပြနေတဲ့သဘောကြောင့်ဖြစ်ပြနေတဲ့အတွက်ကြောင့်မို့ဆင်းရဲတဲ့သဘောနောက်ပြီးတော့ပုဂ္ဂိုလ်ကောင်ငါကောင်အထဲကောင်အထဲတရန့်အနေအားဖြင့်မဟုတ်ဘဲနဲ့သူ့သဘောတွေကိုပဲသူ့ဟာသူသူ့သဘောလေးတိုင်သူဖြစ်ပြနေတဲ့သဘောလေးကိုလည်းပဲညံထဲမှာရှင်းရှင်းလင်းလင်းတွေ့ရမိမိရဲ့သဘောမဟုတ်တော့သူ့သဘောတိုင်သူပဲရုပ်တရားနာတရားတွေကပေါ်လိုက်ပြောင်းလိုက်ဖြစ်လိုက်ပြန်လိုက်ပေါ်လိုက်ပြောင်းလိုက်ဖြစ်လိုက်ပြက်လိုက်နေဒီပြင်းမှုပြင်းမှုနှစ်ရက်နှိမ့်ဆက်နေလို့ဆင်းရဲ ဒီဆင်းရဲတွေမလာပါနဲ့လို့တားလို့ရရလားဗျာအဲ့လိုတားလို့မရတော့ကိုယ်သဘောလားသူ့သဘောလားသူ့သဘောပဲအဲ့လိုသူ့သဘောတိုက်သူဖြစ်နေတာပဲလို့ဒီလိုသုံးသပ်ဆင်ញင်မိလာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဉာဏ်လေးတဉာဏ်တိုးသွားပြန်ပြီတမ္မတဏဉာဏ်သုံးသပ်ဆင်ញင်ပြီးသိတဲ့ဉာဏ်ဘာဘာဖြစ်ပြီးသိတဲ့ဉာဏ်လဲသူကသုံးသပ်ဆင်ញင်ပြီးတော့သိတာဩယုတ်တရားနံတရား မမြဲတဲ့တရားတွေပါလားဒီယုံနာနေမမြဲတယ်လို့ကြားသမျှတွေလည်းမမြဲဘူးမြင်သမျှတွေလည်းမမြဲဘူးအကုန်လုံးပေါ့လေတခုလောက်မမြဲတာလေးကိုညံနဲ့သိလိုက်တာနဲ့တပြိုင်နက်တည်းတပ်ပိသင်္ခါရအနိစ္စယုတ်ဓမ္မနန္ဓမသင်္ခါရတရားတွေအားလုံးဟာမမြဲတဲ့တရားတွေပဲလို့အဲ့လိုအားလုံးကိုသုံးသပ်ဆင်ခြင်ပြီးသိတဲ့ဉာဏ်ကိုတမ္မတဏဉာဏ်ဘာဉာဏ်ခေါ်ပါလိမ့်မယ်။အေးတမ္မတဏဉာဏ်အဲ့ဒီဉာဏ်လေးပြည့်စုံလာလို့ရှိရင် ဒီဉာဏ်တွေထဲမှာဖြစ်တတ်တဲ့သဘာဝတွေလည်းအများကြီးပဲဒီသမတနာဉာဏ်ထဲမှာယောဂီပုဂ္ဂိုလ်များအာယုန်တွေအမျိုးမျိုးထင်ပြီးတော့ဒီအာယုန်ထဲမှာလည်နေတဲ့ပုဂ္ဂိုလ်တွေလည်းအများကြီးပဲဒီသမတနာဉာဏ်ရောက်ပြီဆိုရင် အာယုန်တွေအမျိုးမျိုးထင်တတ်တယ်တခါတရံမှာကိုယ့်ရဲ့ပုံရိပ်ကလေးကိုလည်းကိုပြန်ထင်နေတတ်ဘုရားเจ้าကဇေဒီပထိုးတွေလည်းထင်နေတတ်တယ်ဒုတိယကောင်တို့အယိုးစုတို့စသည်ဖြင့်ဒါတွေလည်းပဲထင်နေတတ်တယ် နောက်ပြီးတော့မိမိရဲ့ပုံရိပ်မိမိကိုယ်ကိုမိမိပြန်ပြီးတော့လဲထင်နေတတ်မိမိတယောက်ကတကောကတရားမှတ်နေဟိုတယောက်ကတရားမှတ်နေတဲ့ပုဂ္ဂိုလ်ရဲ့ဘေးကနေပြီးတော့လာပြီးထိုင်ပြီးတော့ဒူးလေးတုပ်ပြီးထိုင်ပြီးကြည့်အဲ့ဒီမှာကြည့်နေတာလေးကိုဒီကတရားမှတ်နေတဲ့ပုဂ္ဂိုလ်ကတတိလေးထားလိုက်မိတယ်ဆိုရင်ဟိုပုဂ္ဂိုလ်ကပြုံးသူပြုံးပြတာနဲ့ကိုယ်လည်းပြန်ပြီးပြုံးလိုက်တဲ့သဘောလေးတောင်ဖြစ်သွားတယ်ဒါအာယုံလေးတွေထင်တာဘာတွေထင်တာလဲ အာယုံလေးတွေထင်တာဘုရားကြောင်းကနေထင်တယ်လို့ကိုယ့်ရဲ့ပုံလေးထပ်ပြီးတော့ကိုယ့်ပါဇက်နန်းကိုလာပြီးကျွေးတော့မဲ့ပုံမှန်လေးထည့်အောင်မြင်အဲ့ဒါကိုယ်ကလည်းစားကြင်လို့ပါဇက်လေးလည်းဟားလိုက်ရောတတိပြန်ဝင်လာပြောက်သွားဝါရောတကယ်အဲ့ဒီမှာအာယုံအာယုံစိတ်ထဲကဖြစ်လာတဲ့အာယုံတမာရီလေးဖြစ်ပြီးတော့စိတ်တည်ငြိမ်နေတဲ့အခါမှာကိုယ်စိတ်ကူးတာမဟုတ်ဘဲနဲ့သူ့ဟာသူထင်လာတဲ့အာယုံလေးအဲ့ဒီအာယုံလေးဟာအကြာကြီးလေးတွေ့တာမဟုတ်ဘူးခဏလေးပဲ အဲ့ဒီလိုခုနတော်ကလို့ကိုယ့်စီကိုစားစရာလေးဇွန်းလေးနဲ့ခတ်ပြီးခွန့်ပေးမလို့ယူလာတဲ့အချိန်မှာကိုယ်ကလည်းပါစံလေးဟမ်လို့လည်းပြင်လိုက်ရောသတိပြန်ဝင်သွားအဲ့ဒီမှာလုံးဝပျောက်သွားအဲ့ဒီစားပွဲကြီးတွေရှိသေးရလားဗျာမရှိတော့အဲ့လိုအာယုံတွေထင်ပြီးတော့ဒီတမတနာဉာဏ်ထဲမှာဒီအာယုံတွေနဲ့ကျေနပ်သဘောကျပြီးတော့ရှင့်ဉာဏ်ကိုမတက်ဘဲနဲ့လည်းဖြစ်နေတတ်တကယ်လို့ဆရာသမားကနေပြီးတော့ဒီပုဂ္ဂိုလ်တမတနာဉာဏ်ထဲမှာဝင်နေပြီဆိုတာသိလို့ ဆရာကဝိညာဉ်လေးတိုးပြီးအမှတ်တွေတိုးပြီးကြိုးစားခိုင်းလို့ယောဂီတပည့်ဖြစ်တဲ့ယောဂီကလည်းပဲရိုးရိုးသေးသေးနဲ့ကြိုးစားရှုမှတ်သွားရင်အဲ့ဒီမှာဉာဏ်တက်သွားတယ်။အဲ့ဒီခါကျတော့ဘာတွေဖြစ်သွားလဲဆိုတော့ရှုတိုင်းရှုတိုင်းရှုစရာအာယုံလေးရဲ့ဖြစ်ပေါ်လာတာလည်းသိတယ်။ရှုစရာအာယုံလေးကုံဆုံးချုပ်ပြောက်သွားတာလည်းသိတယ်။တကယ်ထင်ရှားအောင်ပြောရရင်ဖောင်းအာယုံလေးကိုရှုမှတ်တယ်။ဖောင်းမှုလေးစဖြစ်ပေါ်လာတာသိတယ်။ဖောင်းမှုလေးကုံဆုံးသွားတာသိတယ် သူဆုံးသွားပြီးတော့မှနောက်တခါပိန်မှုလေးအသစ်စဖြစ်ပေါ်လာတာသိတယ်ပိန်မှုလေးကုံဆုံးသွားတာသိတယ်ဖြစ်ပေါ်လာတာသိတယ်ကုံဆုံးသွားတာသိတယ်ဆိုတော့ပေါ်တာလည်းသိတယ်ပျောက်တာလည်းသိတယ်ဖြစ်တာလည်းသိတယ်ဘာကိုလည်းသိတယ်ပြက်သွားတာကိုလည်းသိတယ်မြဲတာသိတာလားမမြဲတာသိတာလားအဲ့ဒီဖောင်းမှုပိန်မှုလေးတွေမမြဲတာလားဆိုတော့ဟောဒီမှတ်သိနေတဲ့မှတ်သိစိတ်လေးကလည်းသိသိပြီးတာနဲ့သိပြီးတာနဲ့ပျောက်သွားပြန်ဖောင်းတာလေးစဖြစ်ပေါ်လာမှုဖောင်းမှုလေးဆုံးသွားတာလေးသိရဲ့ သူလည်းကြောက်ရောမှတ်သိစိတ်လေးကလည်းဘာဖြစ်သွားလဲနောက်တကပိန်မှုလေးပေါ်လာတော့မှတ်သိစိတ်လေးကဟောင်းလားအစ်စ်လားအစ်စ်ဖြစ်ပေါ်လာကြတယ်အဲ့ဒီအစ်စ်ကလေးကမှတ်သိစိတ်လေးကပိန်နာလေးကိုသိလိုက်တယ်ပိန်မှုလေးလည်းဆုံးသွားရောဒီမှတ်သိစိတ်လေးရောရှိသေးရဲ့လားမရှိတော့ဘူးမှတ်သိစိတ်လေးလည်းကြောက်သွားတယ်အဲ့ဒီမှာဖောင်းတာလေးကလည်းဖောင်းပြီးပြက်ပိန်တာလေးကလည်းပိန်ပြီးပြက်မှတ်သိစိတ်လေးကလည်းမှတ်ပြီးပြက်ဆိုတော့ရုံနဲ့နာနှစ်ခုစလုံးအတွဲလိုက်အတွဲလိုက်မြဲတာတွေ့သလားမမြဲတာတွေ့သလား အဲဒီလိုမမြဲတဲ့သဘောကို ထိုင်ပြီးဖောင်းတာပိန်တာရှုမှတ်ရင်းပဲဖြစ်စေဈဉဏ်လျှောက်ပြီးရှုမှတ်ရင်းပဲဖြစ်စေရက်ပြီးရှုမှတ်ရင်းပဲဖြစ်စေမြင်ကြကြားကြနံကြစားကြတွေ့ကြည့်ကြစိတ်ကူးစဉ်းစားကြံစည်ကြမှစ၍အာယုံ द्वार ဆုံကြမှရှုမှတ်ရင်းပဲဖြစ်စေအဲ့ဒီရှုကံအာယုံရောရှုတိစိတ်လေးရောနှစ်ခုသလုံးအတွဲလိုက်အတွဲလိုက်ကျင်လိုက်ကျင်လိုက်ကျင်လိုက်ကျင်လိုက်ပေါ်လိုက်ပြောက်လိုက်နဲ့ မမြဲတာတွေကြီးနဲ့တွေ့နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဥဒယပယဉာဏ်ဖြစ်ပြီ။ဘာဉာဏ်လဲ။ဥဒယဆိုတာဖြစ်တာပယဆိုတာပြက်တာဖြစ်မှုနဲ့ပြက်မှုကိုသိတဲ့ဉာဏ်။ဘာနဲ့ဘာကိုသိတဲ့ဉာဏ်လဲ။အေးဖြစ်မှုနဲ့ပြက်မှုကိုသိတဲ့ဉာဏ်ဒီဉာဏ်ဖြစ်လာပြီ။ဒါဖြစ်ပြက်ကိုမြင်လာပြီ။ဖြစ်မှုနဲ့ပြက်မှုကိုသိတဲ့ဉာဏ်ဆိုတဲ့ကူက မမြဲတဲ့တရားဟာနေဆလားအနေဆလားအနေဆအနေဆလက္ခဏာတင်လာပြီဘုန်းကြီးတို့ဒီမှာအလယ်တန်းဗုဒ္ဓဘာသာမှာဘုန်းကြီးတို့ညမှာတင်လဲမြင်ရှင်းလက္ခဏာတဲ့လက္ခဏာတင်လာအနေဆလက္ခဏာတင်လာပြီဗာလက္ခဏာလဲအေးဒီမှာဥရိယဘယညာရောက်လာပြီဆိုရင်အဲ့မှာအနေဆလက္ခဏာတင်လာပြီမမြဲတဲ့သဘောကိုကိုယ်တိုင်ညာနဲ့ဓာတ်ထိတွေ့ထိုင်ပြီးဘောင်းနာပင်နာလေးရှုမှတ်ရင်လည်းမမြဲတာပဲတွေ့တယ် ဈဉ္ညာလျှောက်ပြီးရှုမှတ်ရင်လည်းမမြဲတာပဲတွေ့ရပ်ပြီးရှုမှတ်ရင်လည်းမမြဲတာပဲတွေ့စားနေရင်ရှုမှတ်တဲ့ကံမှလည်းမမြဲတာပဲတွေ့မြင်ကြကြားကြစသည်အာယုံ द्वार ဆုံကြရှုမှတ်ရင်လည်းပဲမြဲတာတွေ့သလားမမြဲတာတွေ့သလားမမြဲတာတွေကြီးတဲ့တွေ့နေတဲ့အခါကလည်းကြတော့ဩဒီယုံနာနေရဲ့ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နဲ့ဖြစ်မှုပြက်မှုတွေမပြတ်နှိမ့်ဆက်နေတော့ဆင်းရဲတာကိုရောမတွေ့ရပြီဘူးလားသို့သောပိုင်းကတော့ဒီယုတ်ဒီနာဒီခန္ဓာကိုယ်ကြီးဟာ မြဲတယ်အားကိုးလောက်တဲ့ခန္ဓာကိုယ်ကြီးလို့ထင်နေတာအခုတော့ဖြင့်မမြဲတာကို တွေ့ရတော့ဒီခန္ဓာကိုယ်ကြီးအားကိုးလောက်သလားအားမကိုးလောက်ဘူးလားအားမကိုးလောက်တဲ့ခန္ဓာကိုယ်ကြီးအပြည့်ကြီးပါလားဆိုပြီးတော့အဲ့ဒီမှာဆင်းရဲတဲ့ဒုက္ခအဲ့ဒီဆင်းရဲတဲ့ဒုက္ခကိုမိမိလိုချင်သလားမလိုချင်ဘူးလားမလိုချင်ပေမဲ့ယုံနံရနေရင်တိန်လို့ရှောင်လို့ရပါမလားအဲ့တော့ကိုယ်သဘောလားသူ့သဘောလားသူ့သဘောမဟုတ်အစိုးရတာလားအစိုးမရတာလား အစိုးမရတာကို အတ္တခေါ်မလားအနတ္တခေါ်မလားကဲအဲ့ဒီလိုအနေစာမမြဲတဲ့သဘောဒုက္ခဆင်းရဲတဲ့သဘောအနတ္တအစိုးမရတဲ့သဘောတွေအဲ့ဒီလက္ခဏာတွေထင်လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဒီဉာဏ်အဆင့်လောက်ရောက်သွားရင် အလေတံဗုဒ္ဓဘာသာဘာဗုဒ္ဓဘာသာလဲဒီအဲ့ဒီဗုဒ္ဓဘာသာအဆင့်လောက်ရောက်သွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဘာတွေဖြစ်လာလဲဆိုတော့ဓမ္မပီတိ တရားရှုမှတ်နေရတာအာယုံမစိတ်လေးမိပြီးတော့နေတယ်ပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်နေဒီအာယုံပေါ်မှာပဲမစိတ်လေးကလည်းမှတ်တိစိတ်လေးကလည်းတိလိုက်ပြက်လိုက်ဟိုကလည်းအာယုံလေးကလည်းပေါ်လိုက်ပြောင်းလိုက်နေရှုမှတ်မှုတွေငြင်းနေတဲ့အခါကလည်းကြတော့နှစ်သိမ့်ဝမ်းမြောက်မှု ပီတိတွေဖြစ်လာတယ်အဲ့ဒီပီတိမှာခုတ်တကပီတိတဲ့ခဏိကပီတိတဲ့အောက်ကန္တိကပီတိဥပ္ပေကပီတိဖရဏပီတိလို့ပီတိ၅မျိုး ပီတိဘယ်နှမျိုးလဲခௌရကပီတိဆိုတာจิตသိမွင်းခြင်းလေးဖြန်းဆိုထသွားတာဒါခௌရကပီတိအာသေးတဲ့ပီတိဘာပီတိတဲ့လဲနောက်ခဏိကပီတိတဲ့ခဏိကပီတိကတော့နည်းနည်းအာကြီးလာတကြိမ်နဲ့မပြီးဘူးစက်သိမွင်းချင်းလေးတွေတဏှာကဖြန်းကနေထားလိုက်ဝဒနရာဖြန်းကနေဖြစ်လိုက်ဝဒနရာဖြန်းကနေဖြစ်လိုက်စက်သိမွင်းချင်းတွေတကြိမ်နဲ့မပြီးပဲနဲ့နှစ်ကြိမ်သုံးကြိမ်ဆင့်ငါဆင့်ငါဖြစ်နေတာကိုခဏိကပီတိ ဘာပီတိတဲ့လဲဒီတဲ့ပီတိတမာရီအားတွေကောင်းလို့ဒီတဲ့ပီတိတွေအားတွေကောင်းလာပြီဆိုရင်အောက်ကန္တိကပီတိတကောလုံးလွှမ်းခြုံသွားတော့မလားချက်သိမွင်းကြီးနေထားတခါတရံမှာအပေါ်ပိုင်းကနေစပြီးထားလိုက်တာအောက်ပိုင်းထိအောင်တခါတည်းဖြန်းဖြန်းနဲ့ချက်သိမွင်းကြီးနေထားတော့တခါတရံမှာအောက်ပိုင်းကနေပြီးတော့တကောလုံးအပေါ်ပိုင်းကိုလွှမ်းခြုံပြီးတော့ချက်သိမွင်းကြီးနေထားအဲ့ဒါကအားကြီးတဲ့ပီတိအောက်ကန္တိကပီတိတဲ့တကောလုံးကိုလွှမ်းခြုံသွားတော့မလားဖြစ်သွားတယ် နောက်ဒီတဲ့ပီတိကအားကြီးလာပြီဆိုရင်ဥပ္ပေကပီတိဘာပီတိတယ်လဲအဲ့ဒီဥပ္ပေကပီတိကြတော့ဒီလိုကြက်သိမ်းမွင်းခြင်းလေးထရုံမဟုတ်တော့ဘူးခန္ဓာကိုယ်ကြီးကအပေါ်ကိုကြွပြီးတော့ပါသွားတယ်ခန္ဓာကိုယ်ကြီးဘယ်လိုဖြစ်သွားတာလဲလေးသွားတာလားပေါ့သွားတာခန္ဓာကိုယ်ကြီးကပေါ်ပြီးတော့အပေါ်ကိုကြွနေတယ်လို့ပဲကျမ်းနဲ့မကြည့်တော့တယ်လို့ဖြစ်နေခန္ဓာကိုယ်ကြီးကအပေါ်ကိုကြွပြီးကျမ်းနဲ့မကြည့်တော့တယ်လို့ဖြစ်တော့ ခန္ဓာကိုယ်အောက်ပိုင်းကနာရာတွေကျင်နာတွေညောင်းနာတွေကြိုက်တာခဲတာပူတာအေးတာရှိသေးရဲ့လားဆင်းရဲတဲ့ဝေဒနာတွေရှိသေးရဲ့လားဗျာမရှိတော့အဲ့ဒီပုဂ္ဂိုလ်ဟာဒီဘုန်းကြီးတို့ဒီမှာဥပေက္ခပိတိဖြစ်နေပြီဆိုတဲ့ပုဂ္ဂိုလ်ရဲ့တန်တန်မှာဆင်းရဲတဲ့ဒုက္ခဝေဒနာတွေထင်ရှားသေးရဲ့လားမထင်ရှားတော့တရားရှုမှတ်နေရတာသူ့မှာချမ်းသာပြီးတော့မနေပေဘူးလားဒုက္ခဝေဒနာတွေထင်ရှားတယ်။ဘာဝေဒနာတွေထင်ရှားလဲ။ ခန္ဓာကိုယ်ကအပေါ်ကိုကြွားပြီးတော့တခါလဲပော့ပြီးပါနေအဲ့လိုထင်ရှားနေပော့ပါနေတဲ့အတွက်ကြောင့်ဟောဆင်းရဲတာတွေမထင်ရှားတော့သိချမ်းသာအဲ့တော့ခြေထောက်တွေပြောင်းစရာရွှေ့စရာလှည့်စရာလိုသေးရလားဗျာအဲ့တော့တဏှာကြီးဆိုတာလည်းပဲအကြာကြီးလားတခဏလေးလားနှစ်နာရီဆိုတာလည်းအကြာကြီးလားတခဏလေးလားတခဏလေးပဲသူ့အတွက်ကတော့ဘလောက်ပဲအချိန်ကြာကြာသူ့မှာပင်မဆင်းရဲတာရှိသေးရလားဥပေက္ခပီတိတွေဖြစ်နေတာခန္ဓာကိုယ်ကြီးကြွားပြီးတော့အပေါ်ကို လမ်းနဲ့တိုက်ကြည့်မယ်ဆိုရင်တမိုက်တထွားတထောင်စသည်ဖြင့်အဲ့ဒီလောက်ကိုခန္ဓာကိုယ်ကအပေါ်ကျွတ်တက်နေတယ်လို့ထင်ရဒီတဲ့ပို့ပြီးတော့အားကောင်းနေတဲ့ပုဂ္ဂိုလ်ပီတိအားကြီးကောင်းနေပြီဆိုရင်တော့ဖရဏပီတိဗာပီတိတဲ့ဖရဏပီတိဆိုတာမိတ်ထားတဲ့မျက်စိတောင်မဖွင့်ညံလောက်အောင်ကောင်းလားယောဂီပုဂ္ဂိုလ်ဟာဘသူနဲ့မှစကားမပြောချင်တော့အဲ့လောက်ကောင်းလားဘသူနဲ့မှလည်းမတွေ့ချင်ဘူးဟိုတုန်းကအိမ်ကလူမလာရင်စိတ်ကောက်တယ်အိမ်ကလူမလာရင်စိတ်ဆိုးတယ် အခုအင်းကလိုမလာပါနဲ့မလာပါစေနဲ့ဆူတောင်းနေတယ်လို့လို့သူလာရင်စကားပြောရမှာဆိုလို့သူလာရင်သူပြောတာတွေနားထောင်နေရတော့မယ်ဒါကြောင့်မို့စကားလည်းမပြောကျင်တော့ဘသူနဲ့မှလည်းမတွေ့ကျင်တော့ကြောင်ကောင်းကောင်းလေးဝင်ပြီးတော့တရားပဲအထုတ်နေကျင်တော့ထိုင်းပြီဆိုရင်လည်းပဲသူများဒိဋ္ဌိယောဂီတွေထသွားတယ်သူတယောက်ဖက်ကြိုင်တဏှာကြီးကုံလို့ဒိဋ္ဌိယောဂီတွေပြန်ထိုင်တယ်သူပြန်ပြီးတော့မထသေးဘူးတထိုင်ဆက်နေတယ်အဲ့ဒီလိုကိုယောဂီပုဂ္ဂိုလ်ကမိတ်ထားတဲ့မျက်စိလေးကို မဖွင့်ញင်လောက်အောင်ကိုကောင်းနေပြီဆိုရင်ကတော့ဖရဏာပီတိတွေဖြစ်နေပြီ။ဗာပီတိတွေဖြစ်နေပြီလေ။အဲဒီလိုပီတိတွေဖြစ်နေပြီဆိုတော့ဟိုဘက်ကပီတိနဲ့တစ်ဆက်တည်းပတ္တတိကိုရောစိတ်ရောငြင်းအေးနေတယ်။ကိုရောစိတ်ရောဘာဖြစ်နေလဲ။ဘာအပူဘာတော့ကမှမလာတော့။အိမ်ရဲ့အပူတော့ကတွေလည်းမဝင်တော့ဘူး။သားသမီးအပူတွေလည်းမဝင်တော့မိဘအပူတွေလည်းမဝင်တော့။ဘာအပူတော့ကမှမဝင်တော့ဘူး။ကိုလည်းငြင်းအေးနေတယ်။စိတ်ကလည်းဘာဖြစ်နေလဲ။ ငြင်းအင်းနေတယ်အဲ့လိုငြင်းအင်းနေပြီဆိုတော့ချမ်းသာသလားဆင်းရဲသလားတရားရှုမှတ်ရတာချမ်းသာတယ်အဲ့ဒီမှာဓမ္မပီတိနှစ်သိမ့်ဝမ်းမြောက်မှုပီတိတွေဖြစ်နေတယ်ဓမ္မရတ္တတရားရဲ့အရာတာကိုကိုယ်တိုင်မခံစားရပြီဘူးလားစောစောပိုင်းတရားရိပ်တာဝင်စားအခုယောဂီတို့တမာတိမရခင်မှာတော့တရားထိုင်ရတာတရားအထုတ်ရတာပင်မန်းသလားမပင်မန်းဘူးလားကိုရောစိတ်ရောမဆင်းရဲပြီဘူးလားဆင်းရဲတယ်ကိုလည်းပင်မန်းတယ်စိတ်လည်းပင်မန်းတယ် မလွဲတာလို့သာထိုင်နေရတာမထိုင်ကျင်တော့အာမထုတ်ကျင်တော့ဖြစ်နိုင်ရင်ပြန်ပြီးသွားကျင်လာဒါပေမဲ့လို့အခုတမာတိတွေအာကောင်းထက်တန်စွာရလို့အခုဥရိယဘယညာအဖြစ်ပြက်ကိုသိမြင်နိုင်တဲ့ဉာဏ်မျိုးကိုရောက်ပြီဆိုရင်ကတော့ဓမ္မရတ္တအခုလို့တရားရဲ့အရာတာလေးတွေနှစ်သိမ့်ဝမ်းမြောက်မှုလေးတွေကိုယ်စိတ်တွေအေးချမ်းမှုလေးတွေမခံစားရပြီဘူးလားဗျာဓမ္မရတ္တတရားအရာတာကိုကိုယ်တိုင်တွေ့ရအဲ့လိုတရားအရာတာကိုကိုယ်တိုင်တွေ့နေပြီဆိုတဲ့ကူက ဒီတရားကိုနောက်အာမထုတ်ပဲနေလို့ရသေးရဲ့လားမရတော့ဘူးအာကိုမထုတ်ပဲမနေနိုင်တော့အိမ်မှာနည်းနည်းလေးအချိန်မရလိုက်နဲ့ရလိုက်တာနဲ့မျက်စိမိတ်ပြီးတရားမှတ်နေအလုတ်သွားနေတယ်သွားနေရင်လည်းပဲညာလန်းနေပင်လန်းနေမှတ်ရဖြစ်နေပြီကိုယ်အိမ်မှာပဲဖြစ်ဖြစ်အိမ်ရလေးပေါ်မှာခဏလှည့်လိုက်တယ်ဟောဖောင်းနေပိန်နေမှတ်ရဖြစ်နေပြီမရှုမှပဲကိုမနေနိုင်တော့ဘာကြောင့်လဲတရားအရသာကိုယ်တိုင်သိလို့လားမသိလို့လား ဒီတရားအာယုံလေးမိလိုက်တာနဲ့တပြိုင်နက်တည်းတခြားအပုသောကတွေအားလုံးမငြိမ့်မိဘူးလားဗျာအားလုံးအပုသောကတွေငြိမ့်နေတယ်အဲ့ဒီမှာဒီယုံနာရဲ့အဖြစ်အပျက်သဘောလေးကိုကောင်းကောင်းဉာဏ်သက်ဝင်သွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဒီတရားကိုလက်မလွတ်နိုင်တော့တရားတရားတွေအာသေးသွားတာလားအာကောင်းလာတာလားအဲ့ဒီမှာမိမိကိုတရားရိပ်တာပို့ပေးတဲ့ပုဂ္ဂိုလ်တွေပေါ်မှာရောကျေးဇူးတင်သလားမတင်ဘူးလား မိမိကိုမွေးပေးလိုက်တဲ့မိဘတွေပေါ်မှာရောကျေးဇူးတင်သလားမတင်ဘူးလားဩငါဒီမိဘကမွေဒီမိဘကနေပြီးတော့ဒီတရားရိပ်သာပို့ပေးလို့ဒီဆရာသမားနဲ့တွေ့ပြီးတော့ဒီလိုတရားအသိဉာဏ်တူတွေငါရရတယ်ဒီလောက်ချမ်းသာတဲ့အေးချမ်းတဲ့တရားအရသာတွေငါခံစားရပါလားမိဘတွေရဲ့ကျေးဇူးတွေဆရာသမားရဲ့ကျေးဇူးတွေမိမိပေါ်မှာစောင့်ရှောက်ပေးတဲ့ပုံကိုယ်ရဲ့ကျေးဇူးတွေကိုပို့ပြီးတော့မသိပေဘူးလားဗျာပို့ပြီးသိလာကျေးဇူးတရားတွေလည်းသိလာတယ်တရားတွေဖြစ်ပြီးတော့ ဖះပေါ်မှာလဲပို့ပြီးတော့ယုံကြည်မှုတွေပို့ပြီးတော့အာမကောင်းပြီဘူးလားတရားတန်ခါပေါ်မှာလဲယုံကြည်မှုတွေပို့ပြီးတော့အာမကောင်းပြီဘူးလားဘာကြောင့်အာကောင်းတာလဲဆိုတော့အမှန်သိလို့လားအမှားသိလို့လားတမ္မာဒိဋ္ဌိဆိုတဲ့ဝိပဿနာဉာဏ်ကြီးကိုယ်တိုင်ပိုင်ပိုင်နိုင်နိုင်ရလို့လားမရလို့လားယထာဘူတဉာဏ်ကြီးအမှန်သိတဲ့ဉာဏ်ကြီးကိုယ်တိုင် တွေ့လို့လားမတွေ့လို့လားဗျာကိုယ်တိုင်ဉာဏ်နဲ့တွေ့နေတဲ့အတွက်တရားတရားတွေထက် ပေးခြင်းတဲ့စိတ်တွေလှူခြင်းတဲ့စိတ်တွေတန်းခြင်းတဲ့စိတ်တွေကြွေးခြင်းမွေးခြင်းတဲ့စိတ်တွေနောက်ဆုံးလေကိုယ့်လက်ထဲမှာဘာမှလှူစရာမရှိရင်တောင်မှဟိုဖျားပန်းလေးလဲခြင်းနဲ့တောက်တော်ရင်လေးလဲခြင်းနဲ့စီမီလေးလှူခြင်းနဲ့တပြည့်စည်းလေးလဲခြင်းနဲ့ယောဂီဝေယဝဆတွေကိုယ်လိုပဲတရားတွေ့အောင်အားထုတ်စေခြင်းနဲ့ယောဂီရဲ့ဝေယဝဆတွေလှုပ်ပေးခြင်းနဲ့တောက်ရည်ဦးတွေလဲတောက်ရည်ခွက်တွေဆင်းနေအဲ့ဒီလိုဖြစ်နေတာတရားတရားတွေတုံးနေတာလားတရားတရားတွေထက်နေတာလားဒါအမှန်တရားတွေကိုယ်တိုင်ဉာဏ်နဲ့တွေ့လို့လားမတွေ့လို့လား ဟေးအဲ့လိုကိုယ်တိုင်ညာနဲ့အဲ့လောက်အဆင့်တန်းရောက်လာပြီယုံနာဖြစ်ဖြစ်သဘောလေးကိုကိုယ်တိုင်သိလာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဒီတရားပေါ်မှာယုံကြည်မှုရေပို့ပြီးငကိုယ်တော်ကတည်းပို့ပြီးတော့မခိုင်မြဲပေဘူးလားဘုရားတရားတန်ခါယရဏသုံးပါးပေါ်မှာယုံကြည်မှုတွေပို့ခိုင်မြဲလာတယ်မိဘဆရာသမားရဲ့ကျေးဇူးတွေပို့ပြီးတော့မသိပေဘူးလားဗျာကျေးဇူးတရားတွေကိုအတင်းသိလာတယ်ဒါကြောင့်မို့အဲ့ဒီအဆင့်တန်းလောက်ကောင်းကောင်းရောက်လာပြီဆိုရင် သို့သောကကံကံဤကျိုးကိုယုံကြည်မှုဆိုတဲ့တရားတရားတမာဒိဋ္ဌိဉာဏ်လေးတဲ့အဆင့်အတန်းနိုင်သလားအဆင့်အတန်းမြင့်လာသလားမြင့်လာပြီတရားတရားတွေကပို့ပြီးတော့အာသေးသွားသလားအာကောင်းလာသလားပို့ပြီးတော့အာကောင်းလာတယ်မိမိတွေမဟုတ်ဘူးမိမိရဲ့မိသားစုတွေလည်းပဲမိမိတို့ဒီတရားအရသာတွေခံစားစေခြင်းနဲ့စိတ်တွေမဖြစ်ပေဘူးလားသူတို့ကိုလည်းဒီတရားတွေအာထုတ်စေခြင်းနဲ့စိတ်တွေမဖြစ်ပေဘူးလား အဲ့လိုအာထုတ်စေခြင်းနဲ့စိတ်တွေဖြစ်လာတယ်ဆိုတာတရားတွေထက်တာလားတရားတွေတုံးတာလားတရားတွေထက်တာအိမ်ကလူတွေကိုတရားအာထုတ်စေခြင်းနဲ့မိဘနှစ်ပါးကိုတရားတွေအာထုတ်စေခြင်းနဲ့မိမိလိုပဲဒီတရားအရသာတွေတွေ့စေခြင်းနဲ့ညီကိုမောင်နှမတွေကိုလည်းဒီတရားတွေအာထုတ်စေခြင်းနဲ့မိမိလိုပဲဒီတရားအရသာဓုတွေကိုယ်တိုင်ခံစားစေခြင်းနဲ့ဒီလိုပဲဆင်းရဲငြိမ်ပြီးတော့အေးချမ်းနေတဲ့တရားအရသာလေးကိုကိုယ်တိုင်တွေ့စေခြင်းနဲ့အဲ့လိုတရားတရားတွေထက်အဲ့ဒီလောက်အဆင့်အတန်းလောက်ရောက်ပြီဆိုရင်ကတော့ အဲ့ဒီပုဂ္ဂိုလ်ဟာလူဘဝမှာလူဖြစ်ရကြို့မနှက်ပေဘူးလားသာသနာတော်နဲ့တွေ့ရကြို့ရော မနှက်ပေဘူးလားအသက်ရှည်ရှည်နေရကြို့ရော မနှက်ပေဘူးလားအဲ့ဒီလောက်ဉာဏ်အစင်တန်းလေးရောက်ပြီဆိုရင်ကတော့အဲ့ဒီပုဂ္ဂိုလ်ဟာ သာသနာတော်နဲ့တွေ့ရကြို့နှက်ပြီလူဘဝမှာလူဖြစ်ရကြို့နှက်ပြီအသက်ရှည်ရှည်နေရကြို့နှက်ပြီတကယ်လို့အသက်တွေရှည်နေပေမဲ့ဒီမှာသတိပဋ္ဌာန်ဝိပဿနာတရားကို အားထုတ်ခွင့်မရလို့ ယုံနာဖြစ်ဖြစ်သဘောလေးကိုယ်တိုင်ဉာဏ်နဲ့ဓာတ်ထိမတွေ့ရသေးဘူးဆိုရင်ကတော့အဲ့ဒီပုဂ္ဂိုလ်အသက်တွေဘလောက်ပဲရှည်ရှည်တဲ့အသက်ရာကျော်ရှည်ရှည်နေရပေမဲ့အဲ့ဒီပုဂ္ဂိုလ်ဟာလူဖြစ်ရကြိုးမနှက်ဘူးတဲ့မြတ်စွာဘုရားကအသက်ရှည်ရှည်နေရကြိုးမနှက်ဘူးတဲ့ဒါကြောင့်ယနေ့ဘုန်းကြီးတို့ယောဂီများဒီဥရိယဘယညာလောက်ဆိုတာသုံးရဲ့အတွင်းနဲ့လေရနိုင်တယ်ညာထက်မြက်တဲ့ပုဂ္ဂိုလ်နော် တကယ်ကိုရိုးရိုးတည်တည်နဲ့ရှုမှတ်ပွားများအထုတ်ရင်ညာကလည်းထက်မြက်တယ်ဆိုသုံးရဲ့အတွင်းနဲ့ရနိုင်တယ် တကယ်လို့3ရက်အတွင်းမှာမရရင်ဆက်ကြိုးစား9ရက်အတွင်းမှာရနိုင်တယ်9ရက်အတွင်းမှာရနိုင်အခု9ရက်10ရက်လောက်အားထုတ်တယ်ဆိုရင်တကယ်လားရိုးရိုးသေးသေးအားထုတ်ဆရာသမားညွှန်ပြတဲ့အတိုင်းသာတကယ်ရိုးရိုးသေးသေးရှုမှတ်ရင်ဒီ10ရက်အတွင်းလေးနဲ့ပဲယုံနာဖြစ်ဖြစ်ကိုသိမြင်နိုင်တဲ့ဝိပဿနာဉာဏ်နဲ့မရနိုင်ပေဘူးလားအဲ့ဒီဉာဏ်တွေလောက်ရသွားပြီဆိုရင်မိမိဟာလူဘဝမှာလူဖြစ်ရကြို့မနှက်ပေဘူးလားသာသနာတော်နဲ့တွေ့ရကြို့မနှက်ပေဘူးလားဒါကြောင့်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးက ယောဇဝတ္တတတံဇီဝေအပတ္တဥဒယပယံဧကဟံဇီဝိတံတေယောပတ္တတောဥဒယပယံယောဇပုဂ္ဂလောမြည်သူမဆိုအကျင့်ပုဂ္ဂိုလ်သည်ဥဒယပယံယခုလိုပြစ္ဆုတ်ပံတဲ့တဲ့၌ပေါ်လာတဲ့ခန္ဓာ၅ပါးယုံနာနှစ်ပါးတို့ရဲ့ဖြစ်ချင်းပြည့်ချင်းဆိုတဲ့သဘောကိုအပတ္တအပတ္တတောဝိပဿနာဉာဏ်ပညာဖြင့်ဧကံတိရိမတွေ့မမြင်ရသည်ရှိသော ဝတ္တတတံသင်္ချာတွေ့ကြုံအနှစ်တရာကာလပါလုံးဇီဝေမပြတ်အစဉ်အသက်ရှင်၍နေရပါတော်လေနတေယော လူဖြစ်ရာကျိုးမနယိုးအမှန်တိသာရီယောစပုဂ္ဂလောမြည်သူမဆိုအကျင့်ပုဂ္ဂိုလ်သည်ဥဒယဘယံယခုလိုပြစ္ဆုတ်ပံတဲ့ရ၌ပေါ်လာတဲ့ခန္ဓာ၅ပါးယုံနာနှစ်ပါးတို့ရဲ့ဖြစ်ချင်းပြချင်းဆိုတဲ့သဘောကိုဘတ္တတော်ဝိပဿနာဉာဏ်ပညာဖြင့် ကိုယ်တိုင်ကိုယ်ကြာရှုမှတ်ပွားများအားထုတ်ရင် တွေ့မြင်ရသည်ရှိသောဧကဟံဇီဝိတံတနေ့တရက်တမနက်ပင် အသက်ရှင်၍နေရပါတော်လဲတေယော သာသနာနှင့် တွေ့ကြုံရာကျိုးနတ်ပတ်သဖြင့်မပြတ်တစေမြတ်လာပါ၏တည်း အဲ့ဒီဂါထာတော်လေးကြည့်ပြီးတော့ဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကဖြစ်ပြက်နှစ်ဖြံမမြင်ပါပဲတရားအသက်ရှည်သည်ထက်လီ ဖြစ်ပြက်နေဟန်ရုပ်နှင့်နံကို အမှန်မြင်လျက်ဉာဏ်စဉ်တက်၍တရက်တာမြတက်ရှည်ရသောလောကလူရွာကောင်းမြတ်သာသည်မြတ်စွာဘုရားမိန်ခွန်းတည်းတဲ့အသက်တရားပင်ရှည်ရှည်နေရပေမဲ့ယုံနာဖြစ်ပျက်ကိုမှမမြင်ရမသိရရင်အသက်ရှည်ရှည်နေရကြမနှက်ဘူးလူဖြစ်ရကြမနှက်ဘူးတဲ့ တနေ့တည်းရဲ့တမနဲ့ပဲနေရစေကမှုဒီယုံနာရဲ့အဖြစ်အပျက်သဘောလေးကိုထိုင်ရင်ရှုမှတ်လို့ပဲဖြစ်ဖြစ်ရက်ရှုမှတ်လို့ပဲဖြစ်ဖြစ်ဈဉာလျှောက်ရှုမှတ်လို့ပဲဖြစ်ဖြစ်အိယာဘောလဲလျောင်ရင်ရှုမှတ်လို့ပဲဖြစ်ဖြစ်ရှုမှတ်ခိုက်လေးမှာယုံနာရဲ့အဖြစ်အပျက်သဘောလေးကိုကိုယ်တိုင်ဉာဏ်နဲ့ဓာတ်ကြည့်လေးတစ်ချိန်တစ်ခါလောက်တွေ့လိုက်ရတယ်ဆိုရင်တဲ့အဲ့ဒီပုဂ္ဂိုလ်ကလူဖြစ်ရကြိုးနှက်တယ်အသက်ရှိရှိနေရကြိုးနှက်တယ်သာသနာတော်နဲ့တွေ့ရကြိုးနှက်တယ်ခဲဒီဆောင်ပုဒ်လေးကိုစူကြည့်အောင် ဖြစ်တဲ့နှပြမမြင်ပါပဲတရားအသက်ရှည်သည်ထက်လေဖြစ်ပြနေဟံရုပ်နဲ့နာမ်ကိုအမှန်မြင်လျက်ဉာဏ်စဉ်တက်၍တရက်တာမြတ် တက်ရှိရသောလောကလူရွာကောင်းမြတ်သာသည်မြတ်စွာဘုရားမိန်ခွန်းသည်ဖြစ်ပြက်နှပြမမြင်ပါပဲတရားအသက်ရှည်သည်ထက်လည်း ဖြစ်ပြနေဟံယုံနှင့်နံကိုအမှန်မြင်လျက်ဉာဏ်စဉ်တက်၍တရတာမြသက်ရှိရသောလောကလူရွာကောင်းမြတ်သာသည်မြတ်စွာဘုဒ္ဓမိန်ခွန်းသည် ကဲဒီတော့ဘုန်းကြီးတို့ယောဂီများယုံနာရဲ့အဖြစ်အပျက်သဘောလေးကိုကိုယ်တိုင်ကိုကြတစ်ချိန်တစ်ခါလောက်လေးထိုင်ပြီးရှုမှတ်နေစဉ်မှဖြစ်ဖြစ်ရပ်ပြီးရှုမှတ်နေစဉ်မှဖြစ်ဖြစ်ဈဉ္ညာလျှောက်ပြီးရှုမှတ်နေစဉ်မှဖြစ်ဖြစ်တရားပေါ်မှာလျှောင်းရင်းနဲ့ရှုမှတ်နေစဉ်မှပဲဖြစ်ဖြစ်မြင်ခိုက်ကြားခိုက်နားခိုက်စားခိုက်တွေ့ကြည့်ခိုက်စိတ်ကူးစဉ်းစားကြံစည်ခိုက်မှပဲဖြစ်ဖြစ်ရှုမှတ်လို့တစ်ချိန်တစ်ခါလောက်မမြဲတဲ့သဘောလေးကိုကိုယ်တိုင်ဉာဏ်လေးနဲ့သက်ဝင်သိမြင်သွားလို့ရှိရင် လူဘဝမှာလူဖြစ်ရကြို့မနှက်ဘူးလားသာသနာတော်နဲ့တွေ့ရကြို့ရောမနှက်ပေဘူးလားအသက်ရှည်ရှည်နေရကြို့ရောမနှက်ပေဘူးလားကဲဒီတော့ဘုန်းကြီးတို့ယောဂီများလေးပဲအခုမိမိအားထုတ်နေတဲ့အခက်လေးမှာတကယ်ကိုရိုးရိုးသေးသေးနဲ့ထိုင်ရင်ရရင်သွားရင်လျှောင်းရင်နဲ့တတိဥစည်းတဲ့စိတ်ကလေးနဲ့မလွတ်အောင်ကြိုးစားပြီးတော့ရှုသွားပွားသွားအားထုတ်သွားရင်ဒီတပတ်၁၀ရက်အတွင်းလေးနဲ့ပဲယုံနာဖြစ်ဖြစ်သဘောကိုကိုယ်တိုင်ဉာဏ်မတွေ့နိုင်ပြီဘူးလားဗျာ။ အဲ့ဒီကိုယ်တိုင်ဉာဏ်နဲ့မမြဲတဲ့သဘောလေးကိုကိုယ်တိုင်တွေ့ရပြီဖြစ်မှုပြတ်မှုသဘောလေးသိရအနိစ္စသဘောဒုက္ခသဘောအနတ္တသဘောလေးကိုကိုယ်တိုင်ဉာဏ်နဲ့တည်းတည်းတွေ့ပြီဆိုရင်တော့ဘာသာရေးနဲ့ကြည့်လိုက်မယ်ဆိုရင်ကိုယ့်ရဲ့အဆင့်ဟာဘယ်အဆင့်တန်းရောက်နေပြီအေးအခုမိမိတို့ဟာဘယ်အဆင့်တန်းရောက်နေပြီလဲဆိုတာကိုယ့်ဟာကိုယ်အဆင့်လေးခွဲကြည့်တကယ်လို့ဒီအလေတန်းအဆင့်လေးကိုကိုမရောက်သေးရင်ရောက်အောင်ဆက်လက်ကြိုးစားသွားရင်ရောမရနိုင်ပေဘူးလား ကဲဒါကြောင့်မို့ဘုန်းကြီးတို့အောက်ကံမူလတန်းဗုဒ္ဓဘာသာအဆင့်ကနေပြီးတော့အလေတန်းဖြစ်တဲ့ယုံနာဖြစ်ဖြစ်သဘောလေးသိမြင်နိုင်တဲ့ဉာဏ်လေးတွေရအောင်ကြိုးစားဖို့မလိုပေဘူးလားအဲ့လိုမမြဲတဲ့သဘောဆင်းရဲတဲ့သဘောအဆိုးမရတဲ့သဘောလေးကိုဉာဏ်သက်ဝင်သွားရင်အလေတန်းစားဗုဒ္ဓဘာသာမဖြစ်ပေဘူးလားဗျာကဲဒီကနေတဆင့်တက်ပြီးတော့ဆက်လက်ကြိုးစားသွားရင်တစ္ဆာကိုသိမြင်အမှန်တရားတွေသိမြင်နိုင်တဲ့အထက်တန်းစားဗုဒ္ဓဘာသာရည်ဖြစ်အောင်ကြိုးစားဖို့မလိုပေဘူးလားကြိုးစားဖို့လိုတယ်ဒါကြောင့် ဒီဆောင်ပုဒ်လေးဆိုဆိုပြီးတော့တရားသိညာစုအောက်တံမူလဗုဒ္ဓဘာသာအောက်တံမူလဗုဒ္ဓဘာသာကံကိုယ်ပိုင်ရှိမြင်သိပေရှာကံကိုယ်ပိုင်ရှိမြင်သိပေရှာအလေထင်လေးမြင်ရှင်းလက္ခဏာအလေအထက်တန်းလေးကံမြင်သစ္စာအထက် ခေါက်လောက်ဆိုပါဒီတော့ဘုန်းကြီးတို့ယောဂီများဟာအခုဘာသာရေးအခြေခံတရားတော်လေးကိုမိမိတို့တည်တည်ချာချာရိုးရိုးသေးသေးနားဆိုင်ရိတ်တာကပြန်သွားလို့တရားမတွေ့သေးအောင်တော့ ကိုယ့်ရဲ့ဘာသာရေးအခြေခံသဘောလေးကိုတော့နားမလည်ပေဘူးလားအခြေခံသဘောလေးနားလည်သွားပြီဆိုရင်ပဲဩငါတို့ဗုဒ္ဓဘာသာတွေဟာဒီလိုအခြေခံအကျင့်တရားတွေပြည့်စုံပြီးတော့ဒီတိုင်းဒီတိုင်းဆက်လက်ကြိုးစားသွားရင်တကယ်အထက်တန်းစားဗုဒ္ဓဘာသာရေးတိအောင်မဖြစ်နိုင်ပေဘူးလားဗျာဒါကြောင့်အခြေခံမှမူလတန်းအဆင့်မူလတန်းမှအလယ်တန်းအဆင့်ခုအလယ်တန်းအဆင့်ကနေပြီးတော့ဆက်လက်ကြိုးစားပွားများအားထုတ်သွားလို့ရှိရင်အထက်တန်းဖြစ်တဲ့ဒုက္ခသမုဒယနိရောဓမေဃဆိုတဲ့အမှန်တရား၄ပါးကိုကိုယ်တိုင်ဉာဏ်နဲ့ သိမြင်ပြီးရင်ဆင်းရဲခတ်သိငြိမ့်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ကြပါစေကုန်တည်း